362ခုနှစ်တပေါင်းလာပြီကျော်13ရက်ခရစ်နှစ်2000ပြည့်နှစ်ဧပြီလ1ရက်စနေနေ့ဒီကနေ့မှာကျောက်တရားမြို့နယ်38လမ်းအမတ်160ခုမှနေထိုင်တဲ့ဥဆံဝင်းဒေါ်ရင်မြင့်ဦးတို့ကဒေါ်ရင်မြင့်ဦးသားမောင်အောင်တဲ့ဦးမိသားစုတို့ကဥဆံဝင်းကိုယ်တိုင်ယဟန်အဖြစ်ရယူခြင်း မောင်အောင်တဲ့ဥကို ရှင်သာမဏေဖြစ်သူသွင်းချီးမြှင့်ခြင်းဆိုရက်သာသနာပြုကုသိုလ်ပြုစုစည်းဘူးတဲ့သာသနာပြုကုသိုလ်ပြုစုစည်းဘူးတဲ့ရည်ရွယ်ချက်ကတော့သာသနာတော်ထဲမှာသာသနာအမွေရယူစေလိုလို့ရယူစေဖို့ရည်ရွယ်ချက်နဲ့ရှင်အဖြစ်ယဟန်အဖြစ်သူသွင်းချီးမြှင့်ရတယ် သာသနာထဲမှာရယူရမယ်ယူနိုင်တဲ့အမွေကစိန်ရွှေယရနာတွေလားကြောက်တံပရမများတွေလားဘာတွေရနိုင်လဲဟုတ်ပြီလောကုတ္တရာဘာတွေရမလို့ဘာတွေရမှာ ဗောဓိပက္ခယပွားစေကြမူဗုဒ္ဓသာသနာရှိမြင့်ကြအောင်တိကာပြန်ပွားလူနာများတို့ကောင်းစားချမ်းသာဖြစ်လိမ့်ပါဟုမြတ်စွာဘုရားဟောညွန်ပြသည်မုတ်ချချမ်းသာရေးပေ၏ဘာအမွေတွေရမလဲဗောဓိပက္ခယအမွေတွေရမှာပေါ့ဟုတ်တယ်မဟုတ်လား ဗောဓိပက္ခယအမွေတွေရအောင်သီလအကျင့်တမာရီအကျင့်ပညာအကျင့်တွေကျင့်ရမယ်ဟုတ်တယ်မဟုတ်လားသီလအကျင့်တမာရီအကျင့်ပညာအကျင့်တွေကျင့်ရမယ်သီလအကျင့်ဆိုတာယောဂီများသီလရှင်များမှာတော့အ ਨੇ ဆုံး၈ပါးသီလဟုတ်တယ်မဟုတ်လားဖြစ်နိုင်ရင်၁၀ပါးသီလ ရှင်သာမဏေများမှာတော့7ပါးသီလဟုတ်ကလားယဟန်တော်များမှာတော့220ခုနှစ်သွဲသောသီလတိတ်ခါတွေဟုတ်ကဲ့လားပါတိမောက္ခသံဝရသီလလို့ခေါ်တယ်ဘာလို့ခေါ်တော့ဟုတ်ကဲ့လားအဲ့ဒီသီလအကျင့်တွေကျင့်ပြီဆိုလို့ရှိရင်တော့ မိမိတဏ္ဍမှာ သီလစေတနာတွေဖြစ်တာနဲ့အမျှဗောဓိပက္ခရာတွေလည်းအထိုင်လျောက်ဖြစ်လာတယ်။သီလအခြေခံပြီးတော့တမာရီအကျင့်ပညာအကျင့်တွေကျင့်တော့ကြံတဲ့ဗောဓိပက္ခရာတွေလည်းမိမိတဏ္ဍဖြစ်မလာဘူးလား။တမာရီအကျင့်ဆိုတာသီချာတမာရီရအောင်သီချာကျင့်ရတာလည်းရှိတယ်ဒီလိုမဟုတ်ဘဲနဲ့ ပညာအကျင့်နဲ့တပေါင်းနဲ့ကျင့်ရာကတမာရိရလာတာလည်းရှိတယ်နော်တမာရိအကျင့်ကိုသီးခြားကျင့်တယ်ဆိုတာကသမထကမ္မထာနေအာထုတ်တာမာရိအာထုတ်တာတော့သမထကမ္မထာနေအာထုတ်တာသမထကမ္မထာအာထုတ်တာရည်ရွယ်ချက်ကတော့အဲ့ဒီတမာရိရဖို့ပဲစိတ်တည်ငြိမ်ဖို့ပဲ ဇံလို့ပြောတယ်မဟုတ်လားဇံဆိုတာလဲတမာရီနဲ့အဓိပ္ပာယ်အတူတူပဲအာယုံတစ်ခုတည်းစိုက်ရှုနေတာကိုဇံလို့ခေါ်တယ်အာယုံတစ်ခုတည်းမှာစိုက်တီးနေတာကိုတမာရီလို့ခေါ်တယ်ဒါကြောင့်အဓိပ္ပာယ်ကအတူတူပဲဟုတ်ကဲ့လားအဲ့ဒါလို့စိတ်တည်ငြိမ်မှုတမာရီဇာနေရအောင်သမထကမ္မထာနေအထောက်ရတယ် သမထကမ္မထာကကမ္မထာပေါင်း40ရှိတယ်တဲ့ကမ္မထာအာယုံမုံကတိုင်း7ပါးအတုဇအတုဝ7ပါးအနုတ္တိ7ပါးအစာရည်သည်ဖြင့်ရှိတယ်ဒါပေမဲ့များသောအားဖြင့်တော့အနုတ္တိ7ပါးတည်းကအာနာပါနတတိခေါ်တဲ့ထွက်လေဝင်လေပေါ်စိတ်ဆိုင်ပြီးတော့ရှုတဲ့ လေ့ကျင့်ငန်းကိုပဲတမထအနေနဲ့လောက်ကြတာများတယ်ဟုတ်ကဲ့လားမလောက်ကြတာများတယ်လေအာနာပါနသတိခေါ်တယ်ဟုတ်ကဲ့လားဘာခေါ်တော့အာနာပါနသတိတဲ့အာနာဆိုတာထွက်လေ ပါဏဆိုတာဝင်လေတတိဆိုတာကတတိနဲ့ရှုနေတာအာနာပါနတတိဆိုတာထွက်လေနဲ့ဝင်လေကိုတတိကပ်ပြီးတော့ရှုမှတ်နေတာအသက်ရှုလိုက်တဲ့အခါကျတော့ဝင်သွားတော့ဝင်တယ်လို့ရှုတယ်စိတ်ကိုနှာသီးပြနှာဝမှာထားပြီးတော့အသက်ပြန်ရှိုက်ထုတ်လိုက်တော့ထွက်တယ်လို့ရှုတယ်ဝင်တယ်ထွက်တယ်လေဝင်သွားတိုင်းဝင်တယ်လို့ရှုတယ်လေထွက်တိုင်း ထွက်တယ်လို့ရှုတယ်ဝင်သွားတဲ့လေထွက်သွားတဲ့လေဟာအာနာပါနရှုတဲ့တတိကတတိပေါင်းတော့အာနာပါနတတိဟုတ်ကဲ့လားအဲ့တော့အဲ့ဒီအာနာပါနတတိသမထကမ္မထံကိုရှုတဲ့ရည်ရွယ်ချက်ကဘာလဲတမာရိယဖို့စိတ်တည်ငြိမ်မှုရဖို့ဟုတ်ကဲ့လား အဲ့ဒါလိုရည်ရွယ်ချက်နဲ့ရှုတယ်ဆိုတော့နာဝမှာစိတ်ထားပြီးတော့ထွက်တယ်ဝင်တယ်ထွက်တယ်ဝင်တယ်နဲ့စူးစူးဆိုင်ဆိုင်ရှုနေတော့စိတ်ကလွင့်ပြီးတော့တခြားရောက်သွားစဉ်းစားနေပြီဆိုရင်ဘယ်လိုလုပ်မလဲအဲအဲ့လိုဆိုလို့ရှိရင်ပညာအကျင့်ဖြစ်သွားပြီတမာရီအကျင့်မဟုတ်တော့ဘူးတမာရီအကျင့်ဆိုတာစိတ်တည်ငြိမ်အောင်ကျင့်တာမဟုတ်လား အဲ့တော့စဉ်းစားတယ်စဉ်းစားတယ်လို့ရှုတာဟာစဉ်းစားစိတ်ကိုသိတဲ့ပညာဖြစ်အောင်ရှုတာမဟုတ်လားအဲ့တော့စဉ်းစားတယ်စဉ်းစားတယ်ရှုရင်ပညာအကျင့်ဖြစ်မသွားဘူးလားဒါဖြင့်တည်ငြိမ်မှုတမာရီအကျင့်ဖြစ်အောင်ဘယ်လိုလုပ်မလို့လွင့်သွားတဲ့စိတ်စဉ်းစားနေတဲ့စိတ်ကို ပြန်ဆွဲပြီးတော့နှာဝမှာပဲပြန်တင်ဟုတ်ကဲ့လား ပြန်တင်ပြီးတော့ထွက်တယ်ဝင်တယ်ထွက်တယ်ဝင်တယ်လို့ထရှုနောက်တစ်ခါလွင့်သွားပြန်ပြီဆိုရင်လွင့်တဲ့စိတ်ကိုပြန်ဆွဲဆွဲပြီးတော့ထွက်တယ်ဝင်တယ်ထွက်တယ်ဝင်တယ်လို့ရှုဘာကြောင့်အဲ့ဒါလို့စိတ်ထွက်တိုင်းလွင့်တိုင်းစဉ်းစားတိုင်းတွေးတိုင်းပြန်ပြန်ဆွဲပြီးတော့မူလအာယုံပေါ်တင်ရတာလေစိတ်တည်ငြိမ်အောင်လို့ဟုတ်တယ်မဟုတ်လား တမာရိရအောင်လို့အာယုံတစ်ခုတည်းနာမှာစိတ်ဟာစူးစိုက်ပြီးတည်ငြိမ်နေစေခြင်းနဲ့အတွေ့အဲ့ဒီအာယုံပေါ်မှာပဲပြန်ပြန်ပြီးတော့စိတ်ကိုဆွဲပြီးတင်းရတယ်ဟုတ်တယ်မဟုတ်လားဘာကမ္မထမ်းလဲသမထကမ္မထမ်းဘာအကျင့်ခေါ်တယ်လဲသမာဓိအကျင့်မဟုတ်ဘူးလား သီလအကျင့်တမာရီအကျင့်ပညာအကျင့်၃မျိုးမှာတမာရီအကျင့်ဟုတ်လားတမာရီရအောင်ကျင့်တာဖြစ်တဲ့အတွက်တမာရီအကျင့်စိတ်ကိုအာယုံဘယ်နှခုပေါ်မှာစူးစိုက်ပြီးထားရသလဲတခုတည်းပေါ်မှာစူးစိုက်ထားမှပဲအဲ့ဒီမှာစူးစိုက်တည်ငြိမ်မှာမဟုတ်လား အာယုံအများမှလိုက်ပြီးတော့ရှုနေရင်တမာရီကောင်းကောင်းဖြစ်ပါမလားဖြစ်ပါဘူးဗျာစူးစိုက်တည်ငြိမ်မှုအာမကောင်းမှုဟုတ်ကဲ့လားအခုကအာကောင်းတဲ့စူးစိုက်တည်ငြိမ်မှုကို လိုချင်တာမဟုတ်လားအာကောင်းတဲ့စူးစိုက်တည်ငြိမ်မှုကိုဘယ်အထိလိုချင်သလဲဆိုတော့ဇံအခြေအနေ ဖြစ်သည့်အထိဇံအခြေအနေဆိုတာက အဲ့ဒီအာယုံပေါ်ကစိတ်ဘယ်မှ မသွားတော့ဘဲနဲ့ဒီအာယုံပေါ်မှာပဲစိုက်ပြီးကတ်တီးနေတာကိုဇန်လို့ခေါ်တယ်ဘယ်မှမသွားတော့အဲ့ဒါလို့မကတ်သေးပဲနဲ့အခိုက်အတန့်အခိုက်အတန့်ပဲအာယုံပေါ်မှာတော်တော်ကြာကြာလေးတည်ငြိမ်နေတာကိုတော့တမာရီလို့ပဲနာမည်တတ်တယ်ဒီလိုမဟုတ်ဘဲနဲ့ ဒီအာယုံဘောကစိတ်ဘယ်မှမသွားတော့ဘဲနဲ့အဲ့ဒီအာယုံဘောမှာပဲစိတ်ဆိုင်ပြီးတစ်ချိန်လုံးတည်ငြိမ်နေပြီဆိုတော့သူ့ကိုဘာလို့ခေါ်လိုက်လဲဇန်လို့ခေါ်လိုက်တယ်အဲ့လိုတည်ငြိမ်ုံနဲ့မိုးပေါ်များပြန်နိုင်မလားရေပေါ်ကလမ်းလျှောက်နိုင်မလားတောင်ကိုကထွင်းဖောက်ပြီးသွားနိုင်မလားအဲ့ဒါတွေကအဘိညာဉ်တကူခေါ်တယ်ဟုတ်တယ်မလား အဲ့ဒါတွေကဘာခေါ်လဲအပိညာတကုခေါ်တယ်အာယုံပေါ်မှာစိတ်ဆိုင်တည်ငြိမ်ယုံမျှတက်တဲ့နဲ့တော့အပိညာတကုရပါလားမရပါဘူးဘာပဲရတယ်လဲအဲဇံမဲရသေးတယ်အဲ့ဒီဇံကိုပဲနည်းနည်းတည်ငြိမ်တာများများတည်ငြိမ်တာအလွန်တည်ငြိမ်တာသိပ်တည်ငြိမ်တာအဲ့လိုတည်ငြိမ်မှု အားကောင်းတဲ့အဆင့်အလိုက် ခွဲခြားထားသေးတဲ့ပထမအစဉ်ဒုတိယအစဉ်တတိယအစဉ်စတုထအစဉ်ပထမအစဉ်မှာဝိတက်ဝိสารပိတိဒုက္ခဧကဂရဇာယငါ၅ပါးပါတဲ့ဒုတိယအစဉ်ကြတော့ဘာတွေပါတော့ဝိสารပိတိဒုက္ခဧကဂရတတိယအစဉ်ကြတော့ဘာတွေပါတော့ စရုဒ္ဓအဆင့်ကြတော့ပင်စမအဆင့်ကြတော့တဲဟုတ်ပါလားဟဲ့အဲမပြောရသေးဘူးသိနေပြီနော်ကဲကိုရင်တို့မပြောနိုင်ဘူးသီလရှင်နဲ့ဟိုမှာယောဂီမလေးတွေကပြောနိုင်တယ်ဟမ်ဘယ်နဲ့တော့ အော်စာအုပ်ကြီးပြောတာဘယ်စာအုပ်ကြီးပြောတော့အခြေပြုဗုဒ္ဓဘာသာအာဘယ်ရဘယ်ကရတော့အခြေပြုဗုဒ္ဓဘာသာဟဲ့ပထမအစစ်မှာဝိတေဝိสารပိတိဒုက္ခဧကဂတဆိုင်အင်္ဂါ၅ပါးပါဝင်တယ် ဒုတိယအဆင့်မှာဝိสารပိတိဒုက္ခဧကဂရာဆိုင်ငါ၄ပါးပါဝင်တယ်တတိယအဆင့်မှာပိတိဒုက္ခဧကဂရာဆိုင်ငါ၃ပါးပါဝင်တယ်စတုထအဆင့်မှာဒုက္ခဧကဂရာဆိုင်ငါ၂ပါးပါဝင်တယ်ပိစမအဆင့်မှာဥပေက္ခဧကဂရာဆိုင်ငါ၂ပါးပါဝင်တယ် အဲ့ဒီပင်စမအစင်ကအငြိမ်ဆုံးပဲမလှုပ်တော့မလှုပ်တော့ဘဲနဲ့ငြိမ်ပြီးတော့ငြိမ်နေတဲ့စိတ်ထဲမှာလောဘဒေါသမောဟကိလေသာဘာတစ်ခုမှမရှိတဲ့အတွက်ချမ်းသာနေတယ်အဲ့ဒီငြိမ်ချမ်းသာလေးကိုခံစားနေတာကိုပဲဇန်ချမ်းသာခံစားတယ်လို့ခေါ်တာဟုတ်ကဲ့လားဘာကိုဇန်ချမ်းသာခံစားတယ်လို့ခေါ်တယ်လဲ အဲငြိမ်ချမ်းသာလေးကိုခံစားနေတာအဲ့ဒီငြိမ်တာဟာအလေးအကျင့်များရင်များသလောက်အချိန်ကြာကြာငြိမ်နေအလေးအကျင့်များလာပြီဆိုလို့ရှိရင်နှစ်ရက်လည်းပဲငြိမ်နေနိုင်တယ်သုံးရက်လည်းငြိမ်နေနိုင်တယ်ခုနှစ်ရက်လည်းငြိမ်နေနိုင်တယ်ဘယ်မှစိတ်ကမထွက်တော့ဘူးထွက်လေဝင်လေဟောနှာသီးဝမှာပဲစိုက်ပြီးငြိမ်နေထွက်တိုင်းဝင်တိုင်းသိပြီးငြိမ်နေတာ အဲ့ဒါဘာခေါ်လဲဇံသမာဓိဟုတ်ကဲ့လားမကောင်းဘူးလားခုနှစ်ရက်တည်းတော့သူမငြိမ်နိုင်တော့ဘူးအဲ့ဒီကအတန်ကြားတာကို ကြားတယ်ကြားတယ်ကြားတယ်ကြားတယ်နဲ့ရှုရင်တမာရီအကျင့်ဖြစ်မလားပညာအကျင့်ဖြစ်မလားဘာကြောင့်ကြားတဲ့သဘောကိုသိတဲ့ပညာဖြစ်ပေါ်လာနိုင်လို့ဟုတ်တယ်မဟုတ်လားဘာအကျင့်နဲ့တဲပြီးတိုးတက်နေတာပဲနော်နော်ပညာအကျင့်ဒါဖြင့် မြင်တာတစုံတရာဆိုကြပါစို့ဒီမှာပန်းပွင့်မြင်တယ်မြင်တော့မြင်တယ်မြင်တယ်လို့ရှုရင်ကောပညာကျင့်မယ်ဘာကြောင့်လဲမြင်သဘောရဲ့သဘာဝကိုသိတဲ့ပညာဖြစ်လို့ဟုတ်တယ်မဟုတ်လားအခုပြောနေတာကတော့ပညာအကျင့်ပြောနေတာလားသမာဓိအကျင့်ပြောနေတာလား မာဓိကျင့်ပြောနေတာဒီတော့အဲ့ဒါလို့သီချာအာနာပါနတတိကမ္မထာကိုသီချာအာထုတ်တော့တမာဓိပို့ပြီးရတယ်သို့တော်လည်းအချိန်ကတော့အများကြီးယူရတယ်။တစ်လလောက်နဲ့လည်းတိတ်ပြီးမငြိမ်နိုင်သေးဘူး။နှစ်လလောက်နဲ့လည်းတိတ်မငြိမ်နိုင်သေးဘူး။သုံးလလောက်ဆိုမှပဲတော်တော်လေးငြိမ်လာတာ။အချိန်တော့အများကြီးရတယ်။အဲ့တော့ အကျိုးကတော့ငြိမ်ခြင်းငြိမ်ချမ်းသာရခြင်းအကျိုးပေါ့ဟုတ်ကဲ့လားဘာချမ်းသာလဲအဲ့ဒီငြိမ်ချမ်းသာရခြင်းဒီပင်နှင်သာသနာ အမွေမဟုတ်ဘူးလားအဲ့သာသနာတဲ့မဝင်မဲနဲ့ကျင့်မယ်ဆိုလို့ရှိရင်ရမလားမရဘူးသာသနာတဲ့ဝင်မှပဲဒီအကျင့်ကျင့်နိုင်တာကိုဟုတ်တယ်မဟုတ်လား အဲ့ဒါမှဒီအမွေကိုရနိုင်တယ်အဲ့ဒါလည်းပဲသာသနာအမွေပဲဟုတ်ကဲ့လားသို့တော်လည်းပဲအခုနစကားတခုခொနရက်ထဲတော့ပိုးပြီးငြိမ်လို့မရဘူးဆိုတာဘာကြောင့်တော့ဟမ်ဗိုက်စာလို့အေးဗိုက်စာလို့ဗိုက်စာလို့ ထမင်းအသက်9ရက်လို့ဆိုရမဟုတ်လားအဲ9ရက်ကျော်အောင်အစာမစားပဲနေပြီဆိုလို့ရှိရင်တော့အာရုပ်လာတော့ရှုအားကလည်းရုပ်မလာဘူးလားရုပ်လာရင်တော့တည်ငြိမ်နိုင်မှာမလားအဲမတည်ငြိမ်ရုံနဲ့မကဘူး9ရက်ကျော်သွားရင်တော့ဘာဖြစ်မလဲအစာပြတ်မတ်တက်ကလဲမယ်ပေါ့မဟုတ်ဘူးလား ဒါကြောင့်ခொနည်းတဲ့တော့ဘိုးတည်ငြိမ်လို့မရဘူးပြောတာသို့တော်လည်းပဲ10မိနစ်လောက်ကလေးစိတ်ဘယ်မှမသွားဘဲနဲ့တည်ငြိမ်နေတဲ့အရာသာဒီပင်နဲ့အမတန်ကြီးမားတဲ့အရာသာမဟုတ်ဘူးလားအဲ့ဒီအရာသာကိုပဲရဖို့ရမခဲရင်ဘူးလားအချိန်ချိန်လေ့ကျင့်မှပဲရတာအဲ့ဒါကလေ့ကျင့်မှုတဲ့လူမှသိတာမဟုတ်လား တမာရီအကျင့်ဒီတော့အဲ့လိုစိတ်တည်ငြိမ်နေတဲ့အခါမှာစိတ်ထဲမှာလောဘဒေါသမောဟဆိုတဲ့ကိလေသာတွေဝင်သလားမဝင်ဘူးเนาะမဝင်တော့တမာတိကလောဘဒေါသမောဟကိလေသာတွေကိုပယ်ထားတာဗောမဟုတ်ဘူးလားဇန်တမာတိကပယ်ထားလိုက်တာเนาะ အဲ့တော့ဇန်သမารိယပယ်ထားလိုက်တဲ့အဲ့ဒီလောဘဒေါသမောဟကိလေသာတွေကိုဘာကိလေသာခေါ်မလို့ပြောပါလေပရိယုဌာနာဟုတ်ကလားဘာကိလေသာလဲဘာနဲ့ပယ်ရတာလဲဟုတ်ကဲ့လားဒီတော့ အဲ့ဒီအာနာပါနထွက်လေဝင်လေကို ရှုရာကရလာတဲ့ဇန်သမารိဩဘဟုတုဒ္ဒခုနဟာလေးချပေးခြင်းသေးတယ်အဲယူကြအောင်မလားဘာတော့ခုနဟာလေးဆိုတာဇန်အင်္ဂါတွေပြောတာနော်ဇန်အင်္ဂါတွေကိုင်းလိုက်ဆိုဝိတေဝိစာရာ ပီတိဒုက္ခဧကဂရာဇိုင်းအင်္ဂါ၅ပါးရှိသောပထမဇံဝိတေဝိสารပီတိဒုက္ခဧကဂရာဇိုင်းအင်္ဂါ၅ပါးရှိသောပထမဇံ ဆိုဆိုသုံးောက် ဝိတက်ဆိုတာအရှုကအာယုံပေါ်ရှုစိတ်တင်ပေးတဲ့သဘောအရှုကအာယုံပေါ်ရှုစိတ်ရောက်အောင်တင်ပေးတဲ့သဘောဟာဝိတက်ထွက်လေဝင်လေရှုတော့ထွက်လေဝင်လေပေါ်မှာပဲရှုတဲ့စိတ်ရောက်နေအောင်တင်တင်ပေးတဲ့စိတ်သဘောကိုဝိတက်လို့ခေါ်တယ်အဲ့ဒါကိုပဲ တခြားစကလုံးမရှိလို့ကြံစည်တယ်လို့ဘာသာဘာသာပြန်ရတယ်အမှန်တော့ကြံစည်နေတာမဟုတ်ဘူးအရှုခံအာယုံမရှုစိတ်ရောက်အောင်တင်ပေးနေတာနာဝိสารဆိုတာကအရှုခံအာယုံမရှုစိတ်ရောက်ပြီးတော့အဲ့ဒီအာယုံကိုသုံးသပ်နေတာဝိสารအာယုံကိုသုံးသပ်နေတာဝိสารဟုတ်ပြီလား ဝိတက်ဆိုတာဘာလဲအရှုစိတ်ကိုအရှုခံအာယုံမောတင်ပေးတဲ့သဘောဟုတ်ကလားအဲ့ဒါကိုဘာလဲဝိတက်ဝိสารကတော့အရှိကအာယုံကိုသုံးသပ်နေတဲ့သဘောဝိတက်တင်ပေးလိုက်လို့ရောက်သွားတဲ့အာယုံမောကိုအာယုံကို သုံးသပ်နေတဲ့သဘောအဲ့တော့အဲ့ဒါဟာငြိမ်လို့သုံးသပ်နိုင်တာလားမငြိမ်လို့သုံးသပ်နိုင်တာလားအဲ့ဒီငြိမ်နေပြီဆိုတော့စိတ်ကလေးဟာနှစ်သက်ဝမ်းမြောက်စိတ်မဖြစ်ဘူးလားအဲ့ဒါပီတိအဲ့ဒါပါတယ်တော့ပီတိနှစ်သက်ဝမ်းမြောက်တဲ့စိတ်ကလေးဖြစ်နေတယ် နှစ်သက်ဝမ်းမြောက်ပြီဆိုတော့စိတ်ဟာချမ်းသာနေသလားဆင်းရဲနေသလားအဲ့ဒါဒုက္ခဟုတ်ကဲ့လားအဲ့တော့အဲ့ဒါလိုချမ်းသာနေတယ်နှစ်သက်ဝမ်းမြောက်နေတယ်ဆိုကြတဲ့ကဒီစိတ်ဟာအရှုခံအာယုံပေါ်မှာမှာတည်ငြိမ်နေလို့လားမတည်ငြိမ်ပဲပြန့်လွင့်နေလို့လားအဲ့ဒီတည်ငြိမ်တာကိုဧကကတာလို့ခေါ်တယ် တည်ငြိမ်တာကိုဧကဂတာအဲ့ဒီအင်္ဂါသုံးပါးပထမဇန်စိတ်မှာပါဝင်တယ်တဲ့အင်္ဂါ၅ပါးလေပါပါလေဝိတ္တဆိုတာဘာလဲအဲ့ဒါဒီနေရာမှာဖြတ်ပြောရအောင်မယ် မခင်၈ပါးသိသလားသိပါပါဘုရားပါတယ်ပါလဲ စာအုပ်ကြီးပြောတာလားအလွတ်ပေါ့တဲ့တော်ပါလားနော်အဲ့ဒီမှာသမ္မာသင်္ကပ္ပဆိုတာဘာအဓိပ္ပာယ်လဲအဲ့ဒီသမ္မာသင်္ကပ္ပဟာအခုပြောတဲ့ဝိတက်နဲ့အတူတူပဲနာမည်ကွဲတာပဲဝိတက်နဲ့အတူတူပဲ ဝိတ္တနဲ့အတူတူပဲဆိုတော့သမ္မာသင်္ကပ္ပကတော့ဘာသဘောရှိလဲအဲအရှုခံအာယုံမောရှုစိတ်ကိုတင်ပေးတဲ့သဘောဟုတ်ကဲ့လားအရှုခံအာယုံမောရှုစိတ်တင်ပေးတဲ့သဘောကိုဖောင်းနာပိန်နာရှုတဲ့အခါကြွတာလှမ်းနာချတာရှုတဲ့အခါကိုွေးတာဆန်းတာရှုတဲ့အခါအဲ့ဒါတခါတရံသတိထားမိမှာပေါ့ရှုစိတ်ကအပြင်ထွက်ခြင်းတလို့ဖြစ်တယ်ဒါပေမဲ့လို့ တင်းပြီးရှုလိုက်တဲ့အခါကျတော့ထွက်သေးလားမထွက်တော့ဘဲနဲ့ဖောင်းနာပိန်နာဘောပဲစိတ်ကပြန်တီးမနေဘူးလားအဲ့ဒီတင်းရှုလိုက်တဲ့အခါမှာသမ္မာသင်္ကပ္ပမထင်ရှားဘူးလားအာယုံမပြန်ဆွဲတင်ပေးလိုက်တာဟုတ်ကဲ့လားအဲ့ဒါသမ္မာသင်္ကပ္ပမဲ့ခင်ဝိတက်နဲ့တူတူပဲဒီတော့ဝိสารဆိုတာဘာလဲ ယုံကိုသုံးသပ်ခြင်းဟုတ်ကဲ့လားအာယုံကိုသုံးသပ်တဲ့သဘောနော်ပီတိကနှစ်သက်ဝမ်းမြောက်တဲ့သဘောဒုက္ခကဥပိ္ပဧကဂရာကဟုတ်ကဲ့လားဒီတော့ အဲ့ဒီလိုတမာရီအချင်းချင်းလို့အဲ့ဒီအမွေတွေရတာရတယ်ဆိုလို့ရှိရင်ငွေတသိန်းနဲ့လဲပါမလားမလဲပါဘူးဟုတ်ကဲ့လားမင်္ဂလာဆောင်တွဲလာပေးလည်းမယူနိုင်ဘူးဟုတ်လားဒီတော့ဒီတဲ့ပိုးပြီးတည်ငြိမ်သွားတော့ပိုးပြီးတည်ငြိမ်မှုအားကောင်းသွားတဲ့အခါကျတော့ အာယုံကို ကြောင်းညဆိုင်ပြီးအာယုံမောရှုစိတ်တင်ပေးရတဲ့သဘောမရှိတော့ဘူး။ဘာကြောင့်လဲဆိုသူဟာသူတည်ငြိမ်နေလို့ဟုတ်ကဲ့လား။အဲ့ဒီတော့ဘာပြုတ်သွားလဲ။အာဝိတက်ပြုတ်သွားပြီ။အဲ့ဒါကိုဒုတိယဇန်လို့ခေါ်တယ်။ဝိတက်ပြုတ်သွားပြီ။ဘာပဲကြံလဲ။ ဝိสารပိတိဒုက္ခဧကဂရာဇိုင်းအင်္ဂါပဲနှစ်ပါးတော့ဘာဇာနုဒုတိယဇာဟုတ်ကဲ့လားနောက်တစ်ခါဒီတဲ့ပိုးပြီးတော့တည်ငြိမ်နေပြန်တဲ့အခါကျတော့သုံးသတ်တဲ့သဘောကလည်းမရှိပြန်ဘူးနှစ်သက်ဝမ်းမြောက်တာနဲ့တည်ငြိမ်တာချမ်းသာတာဒါပဲရှိတယ်အာယုံကိုသုံးသတ်နေတဲ့သဘောကမပါမဖြစ်တော့ဘူး ဘာကြောင့်လဲဆိုတော့ तू ကနည်းနည်းလှုပ်တယ်လေသုံးသက်တယ်ဆိုတော့နည်းနည်းမလှုပ်ဘူးလားအခုအကပိုးတည်ငြိမ်သွားတာဆိုတော့အဲ့ဒီသုံးသက်တဲ့သဘောပါအောင်မလားဩမပါတော့နောက်တစ်ဆင့်တက်မသွားဘူးလားအဲ့ဒါဘာသာနှုံးအင်္ဂါပဲနှစ်ပါးလဲပါပါလဲဟုတ်ကဲ့လားပိဋိဒုက္ခဧကဂရ ဒီတဲ့ပိုတည်ငြိမ်သွားပြန်တော့လည်းပဲနှစ်သက်ဝမ်းမြောက်တဲ့သဘောကမပါပြန်ဘူးမရှိပြန်ဘူးနှစ်သက်ဝမ်းမြောက်တယ်ဆိုတာလည်းနည်းနည်းမလှုပ်ဘူးလားအော်စာမေးပွဲများဒီ6လုံးရတယ်လို့အောင်စင်းထွက်တာကြားပြီဆိုကခုံးမနေဘူးလားအဲ့ဒါလှုပ်နေတာမဟုတ်ဘူးလားနှစ်သက်ဝမ်းမြောက်လို့မဟုတ်ဘူးလားအဲကြောင့်နှစ်သက်ဝမ်းမြောက်တာကလည်းလှုပ်တဲ့သဘောလေးရှိတယ် စိတ်ကပိုးတည်ငြိမ်လာတော့အဲ့ဒီနှစ်သက်ဝမ်းမြောက်တဲ့လှုပ်တဲ့သဘောပါအောင်မလားမပါဘူးဘသူပဲကြံတော့တယ်လေဒုက္ခနဲ့ဧကဂရာပဲကြံတော့တယ်အဲ့ဒါဘယ်ဆန်လဲသုဒ္ဓဆန်ချမ်းသာနေတယ်ငြိမ်ပြီးတော့ချမ်းသာနေတာဧကဂရာကငြိမ်တယ်ဒုက္ခကချမ်းသာတယ်ငြိမ်ပြီးချမ်းသာနေတာ စိတ်ထဲမှာဘာအပူလောင်မှမရှိဘဲနဲ့ငြိမ်ပြီးအေးပြီးချမ်းသာနေတာကောင်းဘူးလားအဲ့ဒါဇန်ချမ်းသာလေမခံစားရင်ဘူးလားအဲ့လိုဆိုရင်အာနာပါနသတိအာထုပ်ဟုတ်ဘူးလားဒါပေမဲ့အချိန်ကတော့10ရက်တည်းနဲ့တော့မရဘူးဘယ်လောက်ပေးရမလဲအနည်းဆုံး3လတော့ပေးရလိမ့်မယ်နော် ကင်ထားတော့ဒီတော့ဒီတဲ့ပုံငြိမ်သွားတဲ့အခါကျတော့ချမ်းသာတဲ့သဘောမပါတော့ချမ်းသာတယ်လည်းမဟုတ်ဘူးဆင်းရဲတယ်လည်းမဟုတ်ဘူးကောင်းတယ်လည်းမဟုတ်ဘူးမကောင်းမှုဆိုလည်းမဟုတ်တဲ့သဘောပဲရှိတော့တယ်အဲ့ဒါမချမ်းသာမဆင်းရဲဆိုတဲ့သဘောနဲ့ချမ်းသာတဲ့သဘောဟာဘယ်ဟာကလှုပ်မဲ့ထင်လဲဟဲ့ချမ်းသာတဲ့သဘောကလှုပ်တယ် မချမ်းသာမစင်ရပဲအလဲကထိုင်းနေတဲ့သဘောကငြိမ့်နေဟုတ်ကဲ့လားအဲ့တော့ဘာပြုတ်သွားပြန်နော်အဲအဲ့ဒီမှာမချမ်းသာမစင်ရအလဲကထိုင်းနေတဲ့သဘောဆိုတာဥပိ္ပခာလို့ခေါ်တယ်ဥပိ္ပခာမချမ်းသာမစင်ရဆိုတဲ့သဘောဟာဥပိ္ပခာဟုတ်ကဲ့လား အဲ့ဒီတော့အဲ့ဒီပင်စမဇံကြတော့ဘယ်အင်္ဂါပါမလို့တခုတည်းပဲလားပါတော့နှစ်ခုဆိုတော့ဟဲ့ဥပိ္ပခနဲ့မတိညာရင်ဇံဖြစ်ပါမလားဒါကြောင့်ဥပိ္ပခဧကဂရဇာယံကနှစ်ပါးကြတော့ဘာဇံဖြစ်သွားတော့ဩအဲ့ဒါဇံက ဇန်၅ဆင့်ဟုတ်ကဲ့လားတမာရီပဲနော်တမာရီပဲစိတ်တည်ငြိမ်နေတာကိုပဲခေါ်တာပဲ gain ဆိုသမှာဒီလောက်ပြောရင်တိုင်ပေးစရာမလိုတော့ဘူးဆိုသာဝိတ္တ ဘောပေါက်တယ်နော်ကျေးသွားအောင်နောက်နှစ်ခေါက် သနာအမွေခံယူဖို့ဝင်လာတဲ့အခါအဲ့ဒါလောက်ကောင်းတဲ့သာသနာအမွေများခံယူရရင်ဘယ်နဲ့နေမလဲလူထွက်ချင်အောင်မလားထွက်ချင်တော့ဘူးဘယ်စည်းစိမ်နဲ့မှလဲလို့မရဘူးဟုတ်ကဲ့လားအဲကိုတော့မဲလောက်ချီလောက်ချီပြင်းနေပြီလား ဒီတော့အဲ့ဒီစိတ်တည်ငြိမ်မှုဇံကိုအကျဉ်းငြိမ်အဖန်မှန်နေပေါင်းများစွာလာပေါင်းများစွာ လေ့ကျင့်တဲ့အခါကျတော့တစ်စက္ကန့်အတွင်းမှာချက်ချင်းစိတ်အာယုံပြုတ်ပြီးတော့ထွက်လေဝင်လေကိုအာယုံပြုတ်လိုက်ပြုတ်လိုက်တာနဲ့စိတ်ကချက်ချင်းကိုစိုက်ပြီးတီးသွားတယ် ထို့အတူပဲတခြားကမ္မထာန်တွေဆိုကြပါစို့ကတိုင်းကမ္မထာန်တို့အတုပကမ္မထာန်တို့ဆိုတာရှိတယ်ကတိုင်းကမ္မထာန်ဆိုတာကပထဝီကတိုင်းအာဘောကတိုင်းတေဇောကတိုင်းဝါယောကတိုင်းအစိုက်တွေရှိတယ်အဲ့ဒီမှာအညိုကတိုင်းအနီကတိုင်းအဖြူကတိုင်းရှိတယ်အော်ဟောဒီမှာအနီရှိတယ်အဲ့ဒီအနီကိုစိတ်နဲ့စိုက်ကြည့်ပြီးအနီအနီအနီနဲ့စိုက်ပြီးပွားရင်လေအခုနက အာနာပါနထွက်လေဝင်လေကိုစိုက်ပွားသလိုပဲအဲ့ဒီဇာ၅ပါးလုံးရဒီအနီကိုပဲသူ့ပဲကြည့်အနီအနီစိတ်ကတရားရောက်တဲ့ဒီအနီပေါ်ပြန်တယ်လောဟိတကတိုင်းခေါ်တယ်လောဟိတဆိုတာအနီအနီကိုစိုက်ကြည့်တာဒီတော့အဲ့ဒီလိုအကျဉ်းချင်းအဖမ်းမှန်ပွားတော့နိုင်နှင်းလာတယ်ပိုးပြီးတော့နိုင်နှင်းလာတယ်ဆိုတာချက်ချင်းရှုချက်ချင်းတည်ငြိမ်သွားတယ် အချိန်ယူเสียမလို့အဲ့ဒါတော့ကြအောင်အားကောင်းပြီဆိုတဲ့အခါကျတော့စိတ်ကအဋိဋ္ဌံရတယ်ဘလို့အဋိဋ္ဌံရလဲလို့ဆိုတော့ရေပြင်ကြီးမြေပြင်ဖြစ်ပါစေဆိုပြီးတော့အဲ့ဒီရေပြင်ကြီးကိုကြည့်ပြီးတော့မြေမြေမြေလို့ပွားရတယ်ပထမတော့ မြေအစ်စ်ကိုပဲမြေမြေမြေဆိုပြီးပွားပွားချက်ချင်းပွားလိုက်တာနဲ့စိတ်ထဲမှာမြေပြင်ကြီးဖြစ်နေတယ်အဲ့ကြတော့မှရေပြင်ကြီးကို မြေဖြစ်အောင်မြေမြေမြေလို့ပွားတော့အဲ့ဒီရေပြင်ကြီးကမြေဖြစ်သွားရောသူ့အတွက်ပွားတဲ့ပုဂ္ဂိုလ်အတွက်မြေဖြစ်သွားရောဖြစ်သွားတော့မှအဲ့ဒီမြေပေါ်မှာပဲသူကလျှောက်သွားဟိုဘက်ကန်းရောက်ဒါနဲ့ပဲဘေးကလူတွေကတော့ဘယ်လိုတွေ့ရတော့အဲရေပေါ်လျှောက်သွားတယ်တဲ့ အဲ့ဒါကြတော့ဘာခေါ်တော့အဘိညာဉ်တကောပေါ်မဟုတ်ဘူးလားအဲ့တော့ဇံကိုကြေကွန်အောင်အာထုတ်ပြီးတော့မှအဋိဋ္ဌံပြီးကိုလိုချင်တာဖန်ဆင်းယူတာအဘိညာဉ်တကောအဘိညာဉ်တကောစိတ်ရဲ့စွမ်းအားဟာဒီလောက်ကြောင်ထက်တယ်လေ့ကျင့်ပေးလို့ရှိရင်မလေ့ကျင့်မှုဆိုလို့ရှိရင်တော့ဒီစိတ်ကပဲနှိမ့်ဆက်နေတာပဲ မဟုတ်လားစိတ်ကနှိမ့်ဆက်တာတွေ့လားဟာလိုချင်လိုချင်စိတ်ကမနှိမ့်ဆက်ဘူးလားစိတ်ဆိုးရင်စိတ်ဆိုးစိတ်ကမနှိမ့်ဆက်ဘူးလားမနာလိုရင်မနာလိုတဲ့စိတ်ကမနှိမ့်ဆက်ဘူးလားအဲအဲ့ဒါမလဲကျင်တဲ့စိတ်ကဒီလိုပဲတောရောက်တောင်ရောက်နေသူကပဲရှောက်နှိမ့်ဆက်နေတာလဲကျင်တဲ့စိတ်ကတော့လဲကျင်ထားတဲ့စိတ်ကတော့ကိုထားရအာယုံမှာမယ်များများနေလာတဲ့အခါကျတော့အနှိမ့်ဆက်ခံရသေးလားမခံရတော့ဘူး ဟုတ်ကဲ့လားလေ့ကျင့်ရင်အဲ့ဒါလောက်စွမ်းအားထက်တယ်အစွမ်းတတ္တိထက်တယ်သို့တော်လည်းဘလောက်ပဲတည်ငြိမ်မှုအာကောင်းနေနေဘလောက်ပဲတကုတ်အဘိညာဉ်နေဖန်ဆင်းနိုင်နေနေအဲ့ဒီစိတ်ဟာ အနိစ္စဒုက္ခအနတ္တယုံနာတို့ရဲ့မမြဲစင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောသိလားမသိပါဘူးဟမ်မသိဘူး အနိစ္စဒုက္ခအနတ္တမမြဲစင်းရဲ့ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဆိုတဲ့သဘောမှမသိရင်ပုဂ္ဂိုလ်အယူဆသတ္တဝါအယူဆငါအယူဆဆိုတဲ့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကင်းမှာမလားမကင်းရင်ကိလေသာအမြစ်ပြငြိမ့်နိုင်မှာမလားမငြိမ့်နိုင်ဘူးသို့တော်လည်းပဲစိတ်ကတည်ငြိမ်အားကောင်းနေတခိုက်တော့အဲ့ဒီကိလေသာတွေကအဝေးကခွာမနေရဘူးလားဒီစိတ်ထဲဝင်နိုင်ရဲ့လား ဝင်နိုင်ဘူးဒီစိတ်ထဲမဝင်နိုင်ဘူးအဲ့ဒါကိုပဲကျမ်းဂန်စကားကဒီလိုသုံးတယ်ဇံတမာရီဖြစ်နေတဲ့အခါនិဝရဏမရှိဘူးတဲ့និဝရဏဝင်လာရင်ဇံတမာရီမဖြစ်နိုင်ဘူးတဲ့ဘယ်လိုသုံးတော့အဲဇံတမာရီဖြစ်နေတဲ့အခါនិဝရဏမဝင်နိုင်ဘူးတဲ့ နိဝရဏဖြစ်နေတဲ့အခါဇံမဖြစ်နိုင်ဘူးနိဝရဏဆိုတာကုသိုလ်မဖြစ်အောင်ပိတ်ပင်တားဆီးတဲ့တရားတဲ့ကုသိုလ်မဖြစ်အောင်ပိတ်ပင်တားဆီးတဲ့တရားကိုနိဝရဏခေါ်တယ်ဟုတ်ကဲ့လားအင်္ဂလိပ်က hindrance လို့ဘာသာပြန်တယ် hindrance H I N D E R A N C E 800မာလဲလို့ဆိုတော့ကုသိုလ်မဖြစ်အောင်တားဆီးပိတ်ဆို့တဲ့တရားတွေဘယ်သူတွေလဲဆိုတော့နံပါတ်1ကကာမဂုဏ်အာယုန်တွေလူလားနေတာတဲ့လောဘကာမိသန္ဒနိဝရဏလို့ခေါ်တယ်ဘာကိုလူလားနေတာလဲအာယုန်တွေကိုလူလားနှစ်သက်နေတာတဲ့ အစဉ်ကောင်းကောင်းကြည့်ခြင်းနဲ့သဘောကျတယ်အတန်ကောင်းကောင်းနားထောင်ခြင်းနဲ့သဘောကျတယ်အရသာကောင်းကောင်းစားခြင်းနဲ့လွေးခြင်းနဲ့သဘောကျတယ်အဲ့ဒါကောအစဉ်အတန်အနာရတာထိတွေ့စရာဆိုတဲ့ကာမဂုဏ်အာယုန်တွေကိုလိုလားနှစ်သက်နေတာဟာនិဝရဏပဲတဲ့လိုရင်းကလောဘဟုတ်ကဲ့လားအဲ့ဒီလောဘမှဖြစ်နေရင်တော့သူအားကောင်းနေရင်စိတ်တည်ငြိမ်နိုင်မှာမလား မတည်ငြိမ်နိုင်ဘူးစိတ်တကယ်တည်ငြိမ်နေပြန်တော့လေ तू မဝင်နိုင်ဘူးဟုတ်လားနောက်ဗျာပါဒနိဝရဏတဲ့ဒေါသပြောတာပထမဟာကကာမိသန္ဒနိဝရဏဒုတိယဟာကဗျာပါဒနိဝရဏဟုတ်ကဲ့လားဗျာပါဒဆိုတာဒေါသစိတ်ဆိုးတာစိတ်ပြတ်တာနှစ်ခုလုံးဒေါသခေါ်တယ် အဲ့တော့အဲ့ဒီစိတ်ဆိုးနေရင်ရော စိတ်တည်ငြိမ်နိုင်မှာမလားစိတ်ပြက်နေရင်ရောတည်ငြိမ်နိုင်မှာမလားအဲ့ဒါကြောင့်ဗျာပါဒနိဝရဏရှိနေလေတမာရီမဖြစ်ဘူးတမာရီတကယ်ဖြစ်နေပြန်ရင်လည်းပဲအဲ့ဒီနိဝရဏမဝင်နိုင်ဘူးဟုတ်ကဲ့လားနောက်ထိနမိတ်ဒနိဝရဏတဲ့ဒါယောဂီတို့သိတယ်သိလား ဘာပါလဲဟဲ့အိမ်ငိုက်တာဟုတ်လားယောဂီတို့ကဒါတွေးတာအဲ့တော့ယောဂီတို့အိမ်ငိုက်နေတဲ့အခါကရှုမှတ်နိုင်ရလားအဲ့ဒါရှုမှတ်တဲ့တတိပဋ္ဌာန်ကုသိုလ်အဲ့ဒီအခိုက်ဖြစ်လားမဖြစ်အောင်ဘသူကဒါစီပိတ်ဆို့ထားတော့အဲထိဏမိတ်တာនិဝရဏကဒါစီပိတ်ဆို့ထားတယ်និဝရဏဘယ်နှခုဖြစ်သွားတော့ နောက်တစ်ခုကဥဒိစ္စကုက္ကုစ္စနိဝရဏတဲ့ဥဒိစ္စကုက္ကုစ္စနိဝရဏဒါလည်းယောဂီတို့သိတယ်။ဘာပြောတာလဲ။စိတ်ပြန်လွင်နေတာဟုတ်ကဲ့လား။စိတ်ပြန်လွင်နေပြီဆိုတည်ငြိမ်ရဲ့လား။မတည်ငြိမ်ဘူး။ဒါကြောင့်ဥဒိစ္စကုက္ကုစ္စနိဝရဏရှိနေရင်လည်းတမာရီမဖြစ်ဘူး။ တမာရီအားကောင်းနေရင်လည်းဥဒ္ဒဇနိဝရဏကမဝင်နိုင်ဘူးနော်နောက်ဝိသိကိစ္စနိဝရဏဝိသိကိစ္စဆိုတာဘာလဲယုံမှသံတရားဘယ်ပေါ်မှာယုံမှသံတရားဖြစ်နေတာလဲဘုရားတရားသံဃာယရဏသုံးပါးပေါ်မှာယုံမှသံတရားဖြစ်နေတာဝိသိကိစ္စ ဟုတ်ထမရဲ့ဟဲ့မဟုတ်ပါဘူးထမရဲ့ဟဲ့နဲ့မဟုတ်လားပခက်စိတ်ပခက်လွဲနေတာဘာဖြစ်နေစိတ်ပခက်လွဲနေတယ်ဆိုတာဘယ်လိုဖြစ်နေဟိုဘက်ရောက်လိုက်ဒီဘက်ရောက်လိုက်ဟုတ်တယ်မလားအဟုတ်ထမရဲ့ဟင်းဟုတ်သေးပါဘူးထမရဲ့မဟုတ်လားအဲ့လိုမှဝီစိကိစ္စဖြစ်လို့စိတ်ပခက်လွှဲနေရင်ဒီစိတ်ဟာငြိမ်မှမလားမငြိမ်ပါဘူးတမာရီမဖြစ်နိုင်ဘူး အဲတမာရီအားကောင်းနေရင်လည်းပဲစိတ်ကပကက်လွှဲပါမလားမလွှဲဘူးအဲ့တော့និဝရဏမဝင်နိုင်ဘူးကဲនិဝရဏဘယ်နှခုလဲဟမ်ဘယ်နှခုပါပါတော့ ဘာကြောင့်និဝရဏခေါ်လဲကုသိုလ်မဖြစ်အောင်တာစီပိတ်ဆိုတတ်လို့ဟုတ်ကဲ့လားကဲစစမ်းကုသိုလ်မဖြစ်အောင်တာစီပိတ်ဆိုတတ်သောនិဝရဏတရား၅ပါးဆိုသည်မှာကာမိသန္ဓនិဝရဏကာမိသန္ဓ ဗျာပါဒနိဝရဏထိနမိတ်တနိဝရဏဩဒိစ္စကုက္ကုစ္စနိဝရဏဝိသိကိစ္စနိဝရဏတို့ဖြစ်ပါသည်သို့ နောက်တစ်ခါတမာတိဇန်တမာတိနဲ့និဝရဏဟာမိဇာနဲ့ရေမှုတ်တယ် နဲ့ပါသိပြီတဲ့တယ်တဲ့အဲ့လိုပြောတာဟမ်တဲ့ဘူးလားဒီတော့និဝရဏရှိနေရင်စိတ်ထဲမှာនិဝရဏတစ်ခုခုရှိနေရင်တမာရီမဖြစ်နိုင်ဘူးတမာရီအားကောင်းနေရင်လည်းនិဝရဏမဝင်နိုင်ဘူးเนาะ သို့တော်လည်းကာမဘုံဆိုတာလူဘုံရယ်နတ်၆ဘုံရယ်အပယ်၄ဘုံရယ်အဲ့ဒီဟာကိုကာမ17ဘုံခေါ်တယ်ကာမဂုဏ်အာယုန်တွေပေါ်တဲ့ဘုံလို့အဲ့လိုလွယ်လွယ်ပြောစို့ကာမ17ဘုံဘယ်ဟာတွေတော့နတ်6ဘုံရဲ့အပယ်4ဘုံဟုတ်ကဲ့လား အဲ့တော့ကာမဂုဏ်အာယုံပေါ်တဲ့ဘုံနဲ့နေရတော့ကာမဂုဏ်ရဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva မဟုတ်တဲ့သဘောကိုမှနဲ့နဲ့နော်နော်ညံနဲ့မသိသေးရဲ့နော်များသောအားဖြင့်ကာမဂုဏ်အာယုံစီစိတ်ကမရောက်နိုင်ဘူးလားရောက်နိုင်တယ်အဲ့ဒီကာမဂုဏ်အာယုံအကြောင်းပြုပြီးတော့ဗျာပါဒခေါ်တဲ့ဒေါသကိုမဖြစ်နိုင်ဘူးလား ဖြစ်နိုင်တာပဲဒီတော့အခုနပြောတဲ့အတိုင်းဇံရလို့ပင်စမဇံအထိရတယ်ဆိုကြပါစို့စိတ်ကငြိမ်နေတယ်စိတ်ငြိမ်နေတဲ့အခါမှာအဲ့ဒီငြိမ်နေတဲ့အထက်မှာဖြတ်ခနဲ့အကြောင်းအခွင့်မသိလို့မလို့စိတ်ကကိုကကိုယ့်ကိုမတော်မတရားလာစော်ကားတဲ့ပုံကိုစိတ်ထဲကသွားသတိရလိုက်တယ် အဲ့ကြတော့ဘာဖြစ်တော့ဟောဘာဝင်လာပြီတော့ဗျာပါဒနိဝရဏဝင်လာပြီအဲ့ဒီတော့ဘာပြက်သွားတော့တမာရီပြက်သွားပြီဟုတ်ကဲ့လားအဲ့တော့တည်ငြိမ်မှုတမာရီဆိုတာပြက်တတ်တယ်ပြက်လွယ်တယ်လို့လည်းပြောရင်ပြောလို့ရတယ် သူပြတ်သွားရင်និဝရဏကလာတော့တာပဲလာရင်ဆင်းရဲကပြန်ပြီးဆင်းရဲပြန်လာတာပဲပညာအကျင့်ကတော့ဒီလိုမဟုတ်ဘူးယုံနံတို့ရဲ့အနိစ္စဒုက္ခအနတ္တသဘောသိနေတာဆိုတော့အဲ့ဒီအသိနဲ့စိတ်ထဲမှာဝင်လို့ဆင်ញင်မိတာနဲ့တပြိုင်နက်တည်းအဲ့လိုကာမဂုဏ်အာယုဆွဲလမ်းမှုတို့စိတ်ဆိုးမှုတို့ဆိုတာမရှိဘူးပညာအကျင့်က အခုတရားတော့တမာရီအကျင့်ကတော့စိတ်တည်ငြိမ်အောင်ကျင့်ထားတာကိုသိအောင်မှကျင့်တာမဟုတ်ပဲနဲ့ဟုတ်တယ်မဟုတ်လားဘာဖြစ်အောင်ကျင့်တာလဲတည်ငြိမ်အောင်ကျင့်တော့အဲ့ဒီတည်ငြိမ်မှုကခိုင်မြဲပါမလားရှေးကမြတ်စွာဘုရားလက်ထက်ကပါပဲဆရာတော်ကြီးတစ်ပါးမှာတပည့်တပည့်ဥစဉ်လေးရှိတယ် ဦးစင်းသိကလေးပါပဲရဟန်းပြစ္ဆသူကကိုရင်ကလေးကသူကတရားတွေအထုတ်တယ်သို့တော်လည်းပဲသူကသမထကမ္မထသဘောကြလို့မလို့သမထကမ္မထမဲအထုတ်တယ်တမာရီအကျင့်ပဲကျင့်တယ်ပညာအကျင့်ခေါ်တဲ့ဝိပဿနာကမ္မထအမထုတ်ဝါသနာမပါဘူး။ဘာကြောင့်လဲလို့ဆိုတော့တမထကမ္မထကနည်းနည်းအစားရှာမိတယ်ဆိုလို့ရှိရင်သူကစိတ်ဝင်စားစရာပြောစရာဟုတ်မဟုတ်လား အစာရမိရင်အဲ့ဒါနဲ့အဲ့ဒီပဲပဲသူစိတ်ကရောက်တော့တော့အဲသူသမထကမ္မနာနေလေ့ကျင့်လိုက်တာဇန်နေလဲအစင်စင်ရဇန်နေလဲခြေပြင်းအခုဝင်စားခြင်းနဲ့ဆိုချက်ချင်းစက္ကန့်ပိုင်းတွေဝင်စားလို့ရတယ်အဲ့လိုဝင်စားလို့ရတယ်ဇန်ဝင်စားလို့ရတဲ့အခါကျတော့သူကတကိုးဘိညာဉ်တွေလဲရတယ်အဲ့ဒါနဲ့သူပြောနေတာဇန်ဝင်စားလိုက်တကိုးဘိညာဉ်တွေနဲ့ကစားလိုက်နဲ့ပြောနေတာ ဆရာတော်ကြီးကတို့တော်သတိပေးတယ်ဟဲ့မောင်မစင်းလေးဇန်တလောက်မကစားနဲ့အဘိညာဉ်တလောက်မကစားနဲ့ဒုက္ခရောက်တတ်တယ်ဒါပေမဲ့လူကငယ်ငယ်ဆိုတော့ဟိုရင်လို့ပေါ့ကလေးများကစားစရာအယုတ်ရကစားလို့ပေါ့မဟုတ်လားရကစားဘာဖြစ်တယ်အဲအဲ့ဒီအယုတ်ကလေးလက်လွတ်ခဲ့လားအိတ်တာတော့မှပိုက်အိတ်တာမလား အဲသူလည်းပဲဇံဘိညာရကစားဆိုတော့အဲ့ဒါဒါပဲဒါနဲ့ပဲပြောနေတာတနေ့တော့ဆရာတော်ကကိုင်မောင်မစင်တို့ဆွမ်းကန်သွားမယ်ကျောင်းကတော်ကျောင်းကိုဆွမ်းကန်ရွံ့နေကိုလှမ်းနေနေနေအဲ့တော့ဦးစင်လေးကသူကကစားကျင်တာဟုတ်ဆရာတော်ကြွပါရှင်ဗျာတပည့်တော်နောက်ကလိုက်ခဲ့ပါမယ်လို့ရှောက်တယ်။ဘာလို့တာ ဖေးအဲ့လိုအဲ့လိုဒါနဲ့ဆရာတော်ကြီးကလည်းကြွသွားတယ်ကြွသွားပြီဆရာတော်ကြီးရွာဦးနာရောက်ခါနေကြတော့သူကနောက်ကသင်္ကန်းလေးမြန်မြန်ရုပ်ပြီးတော့အဲ့ဒါဇံဝင်စားပြီးတော့ကောင်းငင်ကနေပြီးတော့လိုက်သွားတယ်ဇိမ့်ကိုကြားလို့အဲလိုက်သွားတယ်ရွာဥမှာ ကလည်းပဲကြာမျိုး၅ပါးနဲ့ပြည့်စုံတဲ့ရေကန်တကန်ကရှိတယ်အဲ့ဒီရေကန်ကိုလည်းပဲရွာကလူတွေကတောက်ရည်သုံးရည်ဖြစ်သုံးကြတယ်လောက်ဆိုသိပါပြီနော်သိနော်လောက်ဆိုသိပါပြီအဲ့တော့ရွာကလူတွေကယောက်ျားရောမိန်းမရောဒီရေကန်လားလားရေခတ်ကြတာဟုတ်ဒါနဲ့ဥစဉ်လေးလည်းပဲအဲ့ကောင်းငင်ကသွားလိုက်တာ ရေကံမော်ရောက်တော့အောက်ကသချင်းဆိုတန်သာသာရရကြားတော့စိတ်ထက်ကအမလေးသချင်းလေးရလဲကောင်းလိုက်တာအဲ့လိုဖြစ်သွားတယ်ဖြစ်သွားပြီးတော့ကောင်းလိုက်တာဆိုမျက်စိကလည်းအောင်ငုံကြည့်မိတယ်တခါတည်းဂျွန်းပြပြီးကြပါရောရေကံမော်တော့မကြဘူးတဲ့ကျန်ကန်ကအဲ့ဒါသေချာ မော်ဒန်လုပ်တယ်ဖော်ပြတာရေကံမော်တော့မကြဘူးတဲ့သူကသူ့ကိုယ်သူကြပြီငါတော့သွားပြီဟေးလို့သိတာနဲ့ပဲတဲ့ခန္ဓာကိုယ်ကိုကံပေါင်ပဲလွှဲပေးလိုက်တယ်တဲ့အဲကျန်ကငါအဲ့ဒီနေရာသိချာရေးတာအဲ့ဒါကိုဇန်အရှိန်ခေါ်တယ်အဲ့ဒါဇန်အရှိန်ညောင်းတဲ့သူကကံပေါင်ပေါ်ကြသွားတယ်တဲ့အဲအဲ့ဒါဘာ ဘာပြောရမလို့ဟမ်ဘာကြောင့်ဇန်လျှောတာလဲဘာနိဝရဏကြောင့်လဲကာမိသန္တာနိဝရဏဝင်လာလို့ဇန်လျှောတာဟုတ်ကဲ့တယ်မဟုတ်လားအဲ့တော့ဒီတမာရိဟာစိတ်ချရရဲ့လား မချရဘူးတမာရီအကျင့်စိတ်မချရဘူးဒါကြောင့်မလို့ဘာအကျင့်ပဲကျင့်ရမလဲအဲ့ဒီကိုတော်လေးကံမောင်မော်ရောက်တော့ဇာအရှိန်နဲ့ဆိုတော့ကြတာကမနာဘူးပေါ့ခွေးကြမကြဘူးကြောင်ကြကြသွားတယ်ခွေးကြနဲ့ကြောင်ကြပါထူတော့ခွေးကြတော့ဘုံဝင်နေကြတာမဟုတ်လားကြောင်ကြကတော့ ဖုတ်ခနဲ့ဆိုသူက၄ဘက်ထောက်ရတာလေးကြာတာဟုတ်တာအဲအဲ့ဒါနဲ့သူမနာဘူးဖုတ်ဘက်ခါထပြီးတော့အတန်လာရစီသူသွားတယ်ဂိုင်သွားရောပြီးတော့ပြီးတော့ကဲဟို တချို့တချို့ပြောသလိုပြောရမှာပဲကျန်တဲ့အပိုင်းတော့ရုပ်ရှင်ပိတ်ကားပေါ်ကြည့်ပြီးတော့ဆိုလို့နော်အဲ့လိုပြောရမှာပဲကျန်တဲ့အပိုင်းတော့စဉ်းစားပဲကြည့်ပြီးတော့ပြီးရောနော်စဉ်းစားပဲကြည့်ပြီးတော့အဲ့ဒီကိုတော်လေးဒုက္ခရောက်လိုက်တာနဲတာကြီးမဟုတ်ဘူးမလေးသူ့ကိုတခါတည်းပြန်ဝှစ်ချင်တဲ့စိတ်ပေါ်အောင်ဒုက္ခရောက်တာဒါပေမဲ့သူ့ကိုလည်းမဝှစ်ဘူးပြန်ပြီးတော့ ပါကြောင်းကာမိဆန္ဒနိဝရဏဝင်လိုက်တာဟုတ်ကဲ့လားအဲ့ဒါကြောင့်ဘလောက်စိတ်ဝင်စားစရာကောင်းကောင်းတမာရီအကျင့်ကိုတော့အာမကိုနဲ့မဟုတ်ဘူးလားဘယ်အကျင့်မဲ့အာကိုရမလဲပညာအကျင့်ယုံနံတို့ရဲ့အနိစ္စဒုက္ခအနတ္တသဘောကိုသိတဲ့ဝိပဿနာပညာအကျင့်ကိုသာလင်းကြိုးစားပြီးတော့ ကျင့်ပြီးတော့ပညာအမွေကောင်းကောင်းရအောင်ယူမဟုတ်ပေဘူးလားအခုဒီမှာကောတမာရီအကျင့်ကျင့်နေကြသလားပညာအကျင့်ကျင့်နေကြသလားပညာအကျင့်ကျင့်နေကြတယ်ဟုတ်ကဲ့လားအဲ့တော့ဒီကနေ့သာသနာအမွေယူဖို့ရာအတွက်သာသနာဘောင်ထဲဝင်ရောက်လာတဲ့ရှင်များယဟန်များရောအရင်အရင်ကဝင်ရောက်တဲ့ရှင်များယဟန်များရော တို့များဟာပညာအကျင့်မှပဲစိတ်ချရတယ်အဲ့ဒီပညာအကျင့်ကိုပဲတို့များအမွေကောင်းကောင်းရအောင်ကြိုးစားအထုတ်မယ်လို့အဲ့ဒါလို့တတိမလတ်ရအောင်တတိချက်ပြီးကြိုးစားရမယ်အပမာဒလက်ကင်ထားရမယ်ဟုတ်ကဲ့လားဘာလက်ကင်ထားရမလဲဒီတော့အဲ့ဒီတိုင်းပဲဒီကနေ့အာယုံစွမ်းနေစွမ်းညနေအဖျော်ရမကား အစာအိပ်တွေလှူဒန်းတဲ့အလှတကာများအလှတကမများကြောင်းအလှသိမ်အလှအစာအိပ်တွေလှူဒန်းတဲ့အလှတကမများလည်းပဲမိမိတို့လှူဒန်းတဲ့ဒါနကောင်းမှုအကြောင်းထောက်ပံ့ပြုလို့မိမိတို့ကိုယ်တိုင်ပညာအကျင့်မှန်ကိုကျင့်ကြံပွားများကြိုးစားအားထုတ်နိုင်ရပါလို့ဤဒီကနေ့ပြုရတဲ့ဒါနကောင်းမှုသီလကောင်းမှုဓမ္မသောနာကောင်းမှုအစုစုအကြောင်းထောက်ပံ့ပြုလို့ တတိပဋ္ဌာန်အကျင့်မှန်ဖြစ်တဲ့ပညာအကျင့်ကိုကြင်ကြံပွားများအထုတ်နိုင်ရပါလို့ဤအထုတ်နိုင်တဲ့အတိုင်းလည်းယုံနာတို့ရဲ့မမြဲစင်းရဲ့ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဆိုတဲ့အနတ္တသဘောကိုအမှန်အတိုင်းသိတဲ့ဝိပဿနာပညာတွေတဆင့်နဲ့တဆင့်ရင့်ကျက်ပြီးတော့မဲ့ပညာဖိုးပညာအထိဒီကနေ့ပြုတဲ့ကုသိုလ်ကောင်းမှုအစုစုကြောင့်ဆက်ရောက်ရပါလို့ဤလို့အဲလိုရည်ရွယ်ချက်ဥတည်ချက်ထားပြီးလှူဒန်းဖို့မလိုဘူးလား ဟုတ်ကဲ့လားဒါသာလင်ချမ်းသာစိတ်ချမ်းသာမှရကြောင်းမဟုတ်လားဒါကြောင့်ဒီကနေ့ပြုရတဲ့ဒါနကောင်းမှုစောင့်တည်ရတဲ့သီလကောင်းမှုပွားများရတဲ့ဘာဝနာကောင်းမှုနာကြားရတဲ့ဓမ္မသောနာကောင်းမှုအစုစုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချမ်းတတိပဋ္ဌာန်ဝိပဿနာပညာအကျင့်ကောင်းအကျင့်မှန်တွေကိုကြိုးကြိုးစားစားကျင့်ကြံပွားများ အထောက်နိုင်ကြပါစေကြိုးကြိုးစားစားကျင့်ကြံပွားများအထောက်နိုင်တဲ့အတိုင်းလည်းပဲ